က်ကိစ္စကိရာအယရှုခွင့်ယုံနာတရားတို့ရဲ့အပြစ်ကိုမြင်အောင်ရှုရမှာရိုးရိုးတည်တည်လေးလေးစားစားအလေးအထပြုရမယ်ဆိုတာကိုပြောတော့ပါတယ်။နောက်အလေးအထကောင်းလို့ဒီရလာတဲ့အခါကျတော့တစ်စက္ကန့်ရဲ့ တမှတ်အဲဒီဒီအမှတ်ကလေးတစ်ခုပေါ့လေအမှတ်ကလေးတစ်ခုရဲ့တန်ဖိုးဟာဘယ်လိုရှိသလဲဆိုတာမနေ့ကတွေ့ပြသွားပါတယ်ဒါပေမဲ့လို့မပြည့်စုံသေးပါဘူးဟုတ်အဲမနေ့ကမကြည့်ပြတဲ့ဟာလေးဆက်လက်ပြီးတော့ပေါ့လေရှင်းပြခြင်းတစ်စက္ကန့်အတွင်းတမတ်ရဲ့တန်ဖိုးပေါ့လေနော် ဒီထဲမှာတိလတိတ်ခါလည်းပါသွားဘူးသမာဓိတိတ်ခါလည်းပါဘူးအာယုန်မစိတ်နဲ့ခွင်ကြတဲ့သွားလို့ရှိရင်ပညာတိတ်ခါလည်းပါသွားဘူးတိတ်ခါ၃ရက်ပါဘူးပေါ့သာသနာ၃ရက်မိမိတဏ္ဍာမှာတည်ထောင်ပြီးသားပေါ့ပြုပြီးသားဖြစ်သွားဘူးဣဒ္ဓရဏ၃ရက်ပါတယ်ဆိုလို့ရှိရင် မဲ့ခင်၈ပါးလည်းပဲပါသွားပုံပေါ့သို့တော့ဒီမဲ့ခင်ကအရိယာရဲ့ရှိပြီးမဲ့ခင်ပေါ့လေအရိယာမဲ့ခင်ဖြစ်ဖို့ရအတွက်ရှိပြီးပုဗ္ဗဘကမဲ့ခင်တွေပေါ့လေအမြဲတစေဖြစ်နေရပါတယ်အဲ့ဒါဒီနေ့ဆက်လက်ပြီးတော့စာရုနဲ့လက်တွေ့နှစ်ခုပေါင်းစပ်ပြီးတော့ရှင်းလင်းပြပါဦးမယ် ဘုံပင်ကအစပေါ်တိုင်းအာယုံကိုမလွတ်တဆွဆွမြဲမြဲမှတ်နိုင်ရေးအတွက်အမျိုးသားကောင်းတဲ့တတိဖြည့်ရေးအတွက်ပေါ့လေအမြဲတစေကြောင်းရထားနေအပူရပြင်းစိတ်သက်လိုချတိတ်ကြွတဲ့စိတ်သက်ပြက်လက်တဲ့စိတ်သက်ပေါ့ ခက်ခဲနဲ့တွေ့လို့ရှိရင်ရင်ဆိုင်ရတဲ့စိတ်ဓာတ်ပေါ့လေ။ဒါမျိုးပေါ့။နည်းနည်းမှမတွန့်ပဲနဲ့ရှေ့သာတိုးလို့တဲ့သဘောပေါ့လေ။အဲ့ဒါအများအားရှိနေရပါပါ။လက်တွေ့သဘောနဲ့ပြောမယ်ဆိုရင်ရှုခွင်းအာယုန်စီတတိကလေးရောက်သွားအောင်စိတ်ကလေးရှိမှတ်တဲ့စိတ်ကလေးရောက်သွားအောင် တွန်းအားပေါ်နေအများအားပေးနေရပါတယ်တွန်းအားပေးမှရှုမှတ်တဲ့စိတ်ကရှုခွင့်အာရုံစီစိုက်သွားနိုင်ရောက်သွားနိုင်ပါတယ်နော်အဲဒီအားဆိုင်မှုဒီစီရှိရပါတယ်နော်အဲဒါကိုစာပြောပြောလို့ရှိရင်သမာဝါယမမှန်စွာအားဆိုင်ခြင်းဆိုအမြဲတမ်းအဲဒီအားဆိုင်မှုရှိနေရင် အဲ့ဒီအာဆိုင်မှုကအကုသိုလ်လမ်းကြောင်းတွေကိုသူကပိတ်ပလိုက်တယ်ဆုပ်ပလိုက်တယ်လမ်းကြောင်းဖြစ်ပလိုက်တယ်။အဲကြောင့်ကုသိုလ်လမ်းကြောင်းကြီးပွင့်ထွက်လာတယ်။ထက်တဲ့တန်တာနဲ့ကြောင်းကြဆိုင်ပြီးတော့ဒီကြောင်းကြဆိုင်ပြီးတဲ့အာယုမိတော့အဲ့ဒီတဲ့ကိုခိမတ်တဲ့စိတ်ကလေးရေတဲ့ကြောက်ခဲဖြစ်ကြလိုက်တာစုပ်ကလေးဆိုမြုပ်ဝင်သွားတယ်ပေါ့ တိလေးနဲ့ဖြစ်သွားတယ်ဗျာအာယုပေါ်ကိုက်နစ်ဆိုင်ဝင်လေးဆိုတာပေါ့ကြောင်းကြစိုက်ပြီးတဲ့လောက်တတိကရှိခွင်းအာယုတွေနစ်ဆိုင်ဝင်သွားတာအဲ့ဒါတတိလည်းဖြစ်သွားတယ်ဆွဲသွားတယ်ညဲသွားတယ်အဲ့ဒီလေးဆွဲဆွဲမြဲရှိမိရအာယုဝစိတ်ကလေးကစူးစူးစိုက်စိုက်ပေါ့လေဘယ်မှမပြေမပြတ်တော့ဘဲနဲ့ငြိမ့်ပြီးတော့ကြာသွားတယ် အဲ့ဒါအဝိကိဘောစမာတိဆိုတာပါတခြားတစ်ပါးမပြည့်မပြန့်ခြင်းဟာရှုခွင့်အာယုံကအာယုံကကပ်ပြီးတော့သွားတာပါဆူဆိုင်ပြီးတော့ကပ်သွားတာခုံထားနေတာလည်းမရှိဘူးရိတ်သွားတာလည်းမရှိဘူးလွတ်စင်ထွက်သွားတာလည်းမရှိဘူးချက်လဲဆိုတဲ့ခါလည်းကပ်ပြီးတော့စိုက်ဝင်သွားတာအဲ့ဒါခဏိကသမာဓိခေါ်တယ် အဲ့ဒီဝရိယစတိသမာဓိအဲအဲ့ဒီခရိကသမာဓိကိုသမ္မာသမာဓိလို့ခေါ်ပါတယ်။ကိုယ်နဲ့တတိကိုလည်းသမ္မာစတိလို့ခေါ်ပါတယ်။သမ္မာဝါယမသမ္မာစတိသမ္မာသမာဓိအဲ့ဒီ၃မျိုးတကယ်နဲ့တည်းလို့လို့ဖြစ်သွားပါတယ်။ဟွန်းဒါ၃မျိုးပေါင်းစပ်ပြီးတော့စွမ်းအားကတော့ ဒီလိုကြောင်းရဆိုင်ပြီးတော့ဆွေးပြတဲ့တတိမရှိရင် စိတ်ဟာပြန့်လွင့်ပြီးတော့ဗောလေပရိယုဌာဏကိလေသာတွေဖြစ်နေတယ်စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေပေါ့ကောင်းတာတွေလူကျင်တာတွေပါတွေပေါ့အဲမကျေနပ်မှုတွေစသည်ပေါ့လေဒါစိတ်ထဲမှာဖြစ်လာတာတကယ်ကိုယ်ကိုယ်နဲ့နှုတ်နဲ့ကျွလွန်တဲ့အပိုင်းထိတော့မရောက်သေးဘူးစိတ်ထဲမှာဖြစ်နေတာစိတ်နဲ့တော့ကျွလွန်နေတာပေါ့ကိုယ်လေးလက်ရောက်တာမကျွလွန်တာပါ အဲ့ဒါကြီးဖြစ်နေတယ်အဲ့ဒီဝိရိယသတိသမာဓိ၃မျိုးဖြစ်သွားတဲ့အခါမှာအဲ့ဒီခိုက်တံလေးမှာအဲ့ဒီပရိပ္ပဏကိလေသာတွေဖြစ်ခွင့်မရတော့ငြိမ့်သွားတယ်အဲ့ဒါသမာဓိကယုတ်ခလာကိလေသာကိုပယ်ဖို့မှာဒါက၃မျိုးပေါင်းပြီးတော့ပရိယုတ်ခလာကိလေသာပယ်ဖို့အဲ့ဒီ၃မျိုးလုံးတွေကကိုယ်စီကိုယ်စီပေါ့လေဆွေတတိလေးရှိနေကြတယ် နဝရိယမှာခုနဆောစောပင်ကပြောသလိုကိလေသာလက်မခံဖယ်လာတာခေစကားနဲ့ပြောလို့ရှိရင်ကိလေသာလမ်းကြောင်းအကုသိုလ်လမ်းကြောင်းပိတ်ဆို့ခဲ့တာကုသိုလ်လမ်းကြောင်းပွင့်ထွက်အောင်သူကပြည့်လို့ခဲ့တာအဲ့ဒီလိုဖြစ်ဖို့ရတဲ့တမာရီရဲ့ကိစ္စတမာရီလုပ်ငန်းအဲဝိရိယရဲ့ကိစ္စဝိရိယလုပ်ငန်း တတိဖြစ်သွားတာစိတ်အစဉ်မှာဉာဏ်မှုကိလေသာမဝင်တာဒါတတိရဲ့အခုလုပ်ငန်းမယ်တတိရဲ့စွမ်းရည်တတိပဲတမာတိကစိတ်ပြန်ကျဲမသွားရအောင်အာယုထူထဲမှာစုစည်းပေးတာပါလေစီယုံပေးတာပါလေသံဗေဒနာအရဆောလို့ဆိုထားပါလေစီယုံတာပါလေစီယုံကအရမှာတခဏငြိမ်ကြတော့တယ် စုရဆိုတာစိတ်ကလေးကကိုထားရမှာစုရပြီးတော့ငြိမ်ကြတော့တယ်အဲ့လိုအတီးတီးတို့မှာဆွေတတ္တိတွေရှိနေပါလားအဲ့ဒါကအပေါင်းလိုက်အနေနဲ့သူတို့ပြယုထနာကိလေသာတွေကိုပယ်ဖို့တခုချင်းအနေနဲ့လည်းပဲအဲသူဆွေတတ္တိလေးတွေကိုစီကိုစီရှိပုံလေးတွေနားလည်ဖို့အရေးကြီးပါတယ်အဲ့ဒါဟာတစ်စက္ကန့်လေးအတွင်း တမက်ကလေးအတွင်းမှာပေါ့လေရရှိတဲ့အစွမ်းရည်တတ္တိအဲစွမ်းရည်တတ္တိရှိတဲ့အတွက်ပရိယုထနာကိလေသာကိုဖြစ်ခွင့်မပေးပေါ့လေပယ်နိုင်တဲ့အဲအကျိုးပေါ့လေအဲ့ဒါလေးတွေရတော့တာတကဘာလုံးမှာအိမ်တော်စုမိသားစုတွေမိမိတို့ကဖြစ်ထွန်းလာတဲ့တာသမီတွေအလိုလိုက်မလိမ္မာသေးတဲ့ကလေးတွေသူ့နေရာနဲ့သူအချို့တွေကြနေတတ်ထိုင်တာပြောတတ်ဆိုတာအောင် မိဘများကလက်ဦးဆရာအနေနဲ့ပေါ့လေကလေးကောင်းလေးတွေတာကောင်းသမီးကောင်းလေးတွေဖြစ်အောင်လို့ဆောက်ရှောက်ဖို့တာဝန်ရှိတယ်။နီလာကြမဆောက်ရှောက်ဘူးဆိုလို့ရှိရင်ကလေးဟာမိဘကွဲရမှာထင်တယ်ရှောက်လုပ်တတ်တယ်။အပြင်ကအဆိုးတွေတွေနဲ့ပေါင်းလို့ရှိရင်လည်းပဲကလေးဆိုးလေးတွေဖြစ်သွားနိုင်တယ်။အဲဒီလိုဆိုလို့ရှိရင်ဒီကလေးမိုးရရှိမနှက်ဘူး။ ကလေးဆိုမွေးရမယ်မွေးလို့အစိုးအတီဖြစ်မဲ့တူတူပေါ့လေမမွေးတာဘူးကောင်းတယ်အဲအိမ်တော်ပြည့်လို့ကလေးမွေးလာပြီဆိုလို့ရှိရင်တော့ကလေးကောင်းဖြစ်ဖို့တာကောင်းသမီးကောင်းဖြစ်ဖို့ဒီဘက်မှာဆောက်ရှောက်ဖို့တာဝန်ရှိပါတယ်နီးလန်းကြမဆောက်ရှောက်ဖဲနဲ့မအားလို့ပဲဖြစ်ဖြစ်မဆောက်ရှောက်လို့ပဲဖြစ်ဖြစ်ဆောက်ရှောက်မဲ့နီးလန်းမသိလို့ပဲဖြစ်ဘယ်နည်းနဲ့ဖြစ်ဖြစ် ဆောက်ရှောက်ဘူးဆိုလို့ရှိရင်တော့ဒီကလေးကအလိုလိုကောင်းလာမှာမဟုတ်ပါဘူးကလေးဆိုဖြစ်ဖို့အရေးသိကြပါလေဒါလိုပါပဲဘုန်းကြီးတို့တူရဲ့စိတ်ဟာအခုလိုနီးနေအတူကြောင့်ညထားပြီးတော့လေဆောက်ရှောက်ထိမ့်သိမ့်မှုမရှိဘူးဆိုရင်ကိုယ်ထားရကိုယ်လိုတဲ့နေရာမှာပေါ့လေဒီတက်တယ်ဖြစ်နေပါဘူးတဖြည်းဖြည်းတောင်းကြလာပါပါချစ်စရာအယုံနဲ့တွေ့ပြီးတော့ချစ်ဘူး ုံစရာအောင်လည်းတွေ့ပြီးတော့မုံမှုတူဝေမှုံမမပြတ်သားစရာတွေတွေ့ပြီးဆိုလို့တူဝေမှုမပြတ်သားမှုဒါရင်ဖြစ်မှာပါမမနာကြည့်စရာနဲ့တွေ့လို့ရှိမမနာကြည့်မှုမနာလို့စရာဝန်လို့စရာနဲ့တွေ့လို့ရှိမနာလို့ဝန်တို့မှုအဲ့ဒီအစိုးတည်နဲ့ပေါင်းပြီးတော့ဒီစိတ်ဟာရစရာမရှိအောင်ပြည့်စည်မှုသိကြပါတယ်ဒီတော့အခုလိုမြည်တိုင်း ဖြစ်တိုင်းမရှိသတိပြုစောင့်မှုစင်သားဆိုတဲ့အတိုင်းကိုယ်ရဲ့အုံပင်ဝဆဖြစ်တိုင်းအာရုံသူတို့ဖြစ်ဆဲမှာပါလေစိတ်အားဆိုင်ပြီးတော့ဆွဲပြဲဆိုတာရှုလို့ရှုရအောင်လေးမှာစိတ်ကလေးတစ်ခဏတစ်ခဏငြိမ်ငြိမ်ကြသွားအောင်လေ့ကျင့်ပေးလို့ရှိရင်တစ်ချက်လေ့ကျင့်တာရသွားတာလည်းပဲခုနအနောက်ရှက်တွေပေါ့ညီညာမှုတွေပေါ့ငြိမ်သွားတာဝတ်သွားတာပဲဟွန်း အဲ့ဒါတွေကကောင်းတာတွေမြင်နေတာတွေကြားနေတာတွေပေါ့လေနားနေတာတွေကမ္မဆန္ဒနိဗ္ဗာန်စိတ်ပြည့်စိတ်ဆိုးမုန်းညှို့တာတွေပြီးတော့အခုလိုထက်တန်းစားကုသိုလ်တရားပြုရမှာပေါ့လေဣတိဣစေယွတ်တိယောရဲ့ပြင်းတိပြင်းတွဲပေါ့လေအဲအဲ့ဒါမျိုးတွေပေါ့အဲ့ဒါမျိုးတွေလည်းပဲဆွမ်းဖို့သွားတာပါပဲအဲ့ဒါတွေလည်းငြိမ်သွားတယ်ဝတ်သွားတာပါပဲရှုခွေးအောင်မှာစိတ်ကကတ်သွားတယ်ဆိုတဲ့ကပြန်လို့လည်းမရှိဘူးဘာလည်းမရှိဘူး ငြိကြီးတွေကင်းနေပြီဆိုလို့ရှိရင်ကြည်တရားတွေဖြစ်နေတာပဲနောက်ထူးခြားလာလို့ရှိရင်ယုံတရားလည်းဖြစ်သွားမှာပဲယုံတရားဖြစ်သွားလို့ရှိရင်ဒီအလုပ်ကအကျိုးရှိမှရှိပါမလားဆိုတဲ့ယုံမှတန်တရားတွေလည်းကင်းသွားတယ်လားပဲဒီနည်းနဲ့ပဲအစနိကခေါ်တဲ့ညဉ့်ညတ်တဲ့တိပ္ပဌာန်လုံငါးရဲ့ဆန့်ကျင်ပတိခန္ဓာမြဒီဝိရိယပฏิသမารိခေါ်တဲ့သမာဓိခန္ဓာ၃မျိုးကငြိမ်းဝတ်တော်သူကပြုလုပ်လိုက်တာပဲ အဲလိုပြုလုပ်တဲ့ပြုလုပ်နိုင်တဲ့စွမ်းရည်တိတတ္တိရှိတာမဟုတ်လို့ဒီသုံးမျိုးစုတမာတိတရားကိုပဲသမထလို့ဒီလိုဆိုထားပါတယ်ပัจจနိကဓမ္မေစမေတိတိဆိုတဲ့ထောဆိုတာပါလေပัจจနိကဓမ္မေကြောင်းရမထားတတိပဲပြီးတော့စိတ်အဆူစီတွေပြဲလို့ရှိရင်ဖြစ်ခွင့်တောင်းကြွခွင့်ရှိသောကာမိဆန္ဒအစရှိတဲ့ဆန့်ကျင်ဘက် နိဝရဏကိလေသာဆိုလို့ကိုသမေတီတိဉာဏ်ဝတ်စေတာပြည်ပြစေတာတော့ကြောင့်သမထောသမထမည်တဲ့ပြောဆိုထားပါတယ်။ဒါတော့ကျောင်းရဆိုင်ပြီးတော့မှတ်လို့ရှုရအောင်မှာစိတ်ကလေးစိုက်ကြတိုင်းအဲ့ဒီသမထအများဆုံးဖြစ်နေတာ။သမထဥစုဝေသမဝိမခေါ်တဲ့ဝိရိယသမစတိခေါ်တဲ့စတိသမသမာဓိခေါ်တဲ့သမာဓိပေါ့။ ဝိရိယစတိစမာဓိဒါရီယာတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့အားပြည့်လာလို့ရှိရင်စမာဓိပလစမာဓိပလသမာဓိစွန့်ရင်ဆုစိုက်ဖို့စွန့်ရင်ဆိုတာစတိပလဆိုမြဲစွာရှုနိုင်မှုမလွတ်တရှုနိုင်မှုတတိစွန့်ရင်လည်းဝိရိယပလရဲရင်စွန့်ရင်ပေါ့လေ စွမ်းအားတွေပါလေထူးထူးခြားခြားကောင်းလာတယ်ထူးထူးခြားခြားကောင်းလာပြီဆိုလို့ရှိရင်အတိညာကိုအများကြီးသူတို့ကအထောက်ပြုပါတယ်သမာဓိကအတိအမြင်ထက်မြက်ရှင်းနေအောင်ဆက်မြက်ပြတ်သားအောင်ပေါ့လေစူးစူးရှာရှာသိအောင်သူအထောက်ပြုတယ်တတိကအတိအမြင်ပမာအောင်ကျေပြအောင်သူကပြုလုပ်ပေးတယ် ဝိရိယကဝိရိယစွမ်းရင်ကအတိအမြင်တိုးတက်ဖွံ့ဖြိုးအောင်သူကပြုလုပ်ပေးတယ်။ဘုန်းကြီးတို့လောကမှာအတုံးဆုံးတွေလည်းရှိပါတယ်။ဉာဏ်မြင်ထက်မြက်မှုဉာဏ်မြင်တဏ္ဍာကျေပြတ်မှုနဲ့ဉာဏ်မြင်ဖွံ့ဖြိုးတိုးတက်မှုဆိုတာပါ။ဒီလိုရှိပါတယ်။ဉာဏ်မြင်ထက်မြက်မှုဆိုတာကရှုခွင့်အာရုံစီတခဏတခဏစိုက်စိုက်ကြတော့တဲ့တဝတိစွမ်းရည်အားကောင်းမှဉာဏ်အမြင်ထက်တာ။ စိုက်စိုက်မကြဘူးဆိုလို့ရှိရင်ဉာဏ်မြင်ကမထက်ဘူးအပေါ်ရန်ကျော်ရှက်တုံ့ပေါ်တတ်တယ်ဟုတ်ဒီတော့ဉာဏ်အမြင်ပေါ်တိုင်းအာယုံပေါ်နေတဘာဝအမှန်ယုံနံတဘာဝအမှန်ယုံနံကြောင်းကျိုးအမှန်နေသူတို့ရဲ့ချင်းရဆုံးလေးပေါ်ဒီထက်ထက်မြင့်မြတ်ပေါ်ဒီအဲစူးစူးရှာရှာသိကျင်လို့ရှိရင် ပေါ်တိုင်းအာယုံထဲမှာစိတ်ကလေးစိုက်စိုက်ပြီးတော့တက္ကနာခဏကြာကြာသွားတယ်ခဏကသမားကြီးဒီစုဆောင်ပေးရမှာပါပဲအဲ့ဒါဘာဝနာခေါ်တာပဲစုဆောင်ပေးတာတခုကနေနှစ်ခုစသည်အများပေါ်လေးဖြစ်အောင်စုဆောင်ပေးတာတိုင်းပေါ်ရအောင်အဲ့ဒါတတိတွေတမ္မာလာအောင်တနည်းအားဖြင့်အမြင်အဲအမြင်တမ္မာအောင်အမြင်ကျေပြအောင်တတိတည်ရေးကြည့်ပါရဲ့ အမြင်တမ်းပါတယ်ဆိုတာကဗာလိပဲမှန်မှအတိဟာပြုတ်ပြုတ်အာအာနေအာနေတဲ့သဘောမရှိဘူးတမ်းပါတယ်တနည်းအားဖြင့်လည်းပဲအမြင်တမ်းတယ်အမြင်တမ်းတယ်ဆိုတာကအာယုတစ်ခုရှုလိုက်လို့ရှိရင်အဲ့ဒီအရှုကအာယုသဘာဝသာသိတာမဟုတ်ဘူးတစ်ချိန်တည်းလိုလို အခြားဟာတွေဘလုံးလျှောက်ကြည့်ကုန်တာပဲဥပမာဆိုကြပါစို့ ဖောင်းမှုပေါ်လာတယ်မှတ်တော့ဖောင်းမှုကိုပဲစုစိတ်မှတ်တာတောင်းတာလည်းတည်သွားတယ်ပူလည်းလွေးလည်းလှုပ်ကလေးဒါကြီးကအကုန်လုံးတည်သွားတယ်မှတ်တော့အရင်တစ်ခုမှတ်တာပဲတည်တာက တောက်လျှောက်တခါတည်းကိုတည်သွားတာအဲ့ဒါအမြင်တန်နဲ့ခေါ်တယ်အမြင်ကျပြတ်နေတယ်လည်းခေါ်တယ်အဲ့ဒီအမြင်တန်မှုအမြင်တန်မှာမှုရဖို့ဆိုတာကတတိစွမ်းအင်ပြည့်စုံမှုမလွတ်တမ်းဆွဲမြဲစွာမှတ်နိုင်မှု ဒါပဲရိုးသေးသေးမှတ်နိုင်ကြတာပဲပြီးတော့အမြင်တုတ်တဲ့ဖွံရိုးတယ်ဆိုတာကရေစွမ်းတတ္တိနဲ့နဲ့စိတ်တွန့်စရာလေးတွေစိတ်တကြစရာလေးတွေဖြစ်လာပြီဆိုလို့ရှိရင်ဆုတ်ခံဆုတ်ခံဆိုလို့ရှိရင်တော့တတ္တိကြောင်ရရောက်တယ်အဲ့လိုတတ္တိကြောင်နေလို့ရှိရင်တော့အာကမထုတ်တော့ဘူးအာကမထွက်တော့အာမထွက်ဘူးဆိုလို့ရှိရင်တော့ရှေ့မတူတော့ဒီတော့ ရိုးရိုးဝရိယဆက်ရတဲ့အခါမျိုးမှာပဲဖြစ်ဖြစ်နည်းနည်းစွန့်စားရမယ့်အခါမျိုးမှာပဲဖြစ်ဖြစ်တော်တော်ကြီးစွန့်စားရမယ့်အခါမျိုးမှာပဲဖြစ်ဖြစ်ခက်ခဲကိုရင်ဆိုင်ရပြီးတော့ပေါ့လေရဲစွမ်းတတ္တိရှိပေါ်တိုင်းအာယုံကိုမလွတ်တတ်မှတ်နိုင်ရေးအတွက်အမြဲတစေကြောက်ကြိုက်တစ်ခုရှိနေလို့ရှိရင်ရှုခွေးအာရုံရှုမှတ်တဲ့စိတ်ရောက်သွားအောင်တွန်းအားအမြဲတစေရှိနေလို့ရှိရင်အဲ့ဒါအတိအမြင့်တိုးတက်တာပဲအတိအမြင့်ဖွံ့ဖြိုးလာတာပဲ ဒါတွေကအကုန်လိုအပ်တဲ့ဟာတွေပါပဲအတိအမြင်ဆုရှတဲ့မြတ်ဒါလည်းပဲလိုအပ်တယ်အတိအမြင်တန်မာတာအမြင်ကျယ်တာလည်းလိုအပ်တယ်အမြင်တိုးတဲ့ဖွံ့ဖြိုးတာလည်းလိုအပ်တယ်အဲ့ဒါကြီးအလကားရတာမဟုတ်ဘူးခုနတမာရီတတိဥရိယအဲ့ဒီစွမ်းအားသုံးမျိုးအထောက်ကူရပါကအဲ့ဒီအမြင်တည့်မြတ်မှုမျိုးဆုရှမှုမျိုးအမြင်အဲ တမ္မာကျေပြတ်မှုမျိုးနဲ့အမြင်တိုးတက်ဖို့မျိုးကိုရတာဆိုတာပေါ့လေနားလည်ဖို့ခုတရားထုတ်တယ်ဆိုတာကအဲ့ဒါလိုအတိညာမျိုးတွေရအောင် အထောက်အတဲ့သဘောပါဒီတော့ဒီအတိညာရလို့လို့ရှိရင်ဒီပြောခဲ့တဲ့၃မျိုးကိုစက္ကန့်နိုင်မလောက်ပေါ့လေစုဆောင်ပေးဖို့ဒါကြီးကစက္ကန့်နိုင်မလောက်ပွားပေးဖို့လိုတယ်ဆိုတာပါပွားလို့သူတို့အားကောင်းလာလို့ရှိရင်အလိုလိုပဲ ယုတ်လံတရားတွေကိုအကြောင်းကျိုးဆက်ဒီပုံမှာသိမြင်ထက်မြက်ဆုရှာလာမယ်အမြင်လည်းပဲခိုင်မာလာမယ်တန်လည်းတန်မာလာမယ်ကျဲလည်းကျဲပြတ်လာမယ်အမြင်လေးလည်းဖွံ့ဖြိုးတိုးတက်လာမယ်တောင်းတလို့မတောင်းတာပဲနဲ့အလိုလိုရလာတယ်တမင်တွေးခေါ်ပြီးယူရတဲ့ဟာမျိုးလည်းမဟုတ်ဘူးပြီးတော့တမရဲ့တန်ဖို့ဟာဘယ်လောက်ရှိသလဲဆိုတာပေါ့လေဘုန်းကြီးတွေယောဂီပရိသတ်တွေ့ကြည့်ဖို့လိုပါတယ်တန်ဖို့သိလို့ရှိရင် အကျိုးသိလို့ရှိရင်ဒီပုံမှာတန်ဖိုးထားတဲ့စိတ်တွေညာညွတ်တဲ့စိတ်တွေဖြစ်ပြီးတော့ယူတည်တည်လေးလေးစားစားလုပ်တဲ့သဘောဟာလည်းနောက်ပိုင်းကလိုက်လာပါပြီယူတည်တည်လုပ်တဲ့လောက်လည်းပဲခုနစောစောပိုင်းကပြောသလိုပေါ့လေမိမိတို့မှာအကျိုးကျေးဇူးအများကြီးရှိလာမှာပါပဲပေါ်သမ ्या အာယုန်ထဲမှာဆွဆိုင်ဝင်တဲ့သမာဓိစွမ်းရည်အားကောင်းရင်အမြင်ထက်မြက်တယ်ဆိုလို့ဖြင့်မြင်ဆူးရတယ်ဆိုလို့ဖြင့် ဆက်ပြီးကြားလို့ရှိရင်တော့အမြင်တုံးတယ်ဆိုတဲ့အဓိပ္ပာယ်ရတာပေါ့အဲ့တော့ကြာရှည်လေးမြင့်စွာအာထုပါလေရဲ့အမြင်တုံးရတာဟာထက်ထက်မရှိရတာဟာရှုခွင့်အရုံထဲမှာစိုက်ဖွယ်မှုအားနည်းနေပြီဆိုတာပြပါတယ်ဒီမလွတ်တမ်းဆွေးရစွာမှတ်နိုင်အတိဆွမ်းအားကောင်းလို့ရှိရင်အမြင်တမ်းပါတယ်အမြင်ကျပြနေလို့ဆိုတဲ့ချင်း ပေါ်တိုင်းအာယုံကိုမှတ်နိုင်မယ်နဲ့အလွတ်များနေလို့ရှိရင်အမိများနေလို့ရှိရင်အမြင်ကျင်းမြောင်းနေဆိုတဲ့အဓိပ္ပာယ်ရပါတယ်အမြင်ရှိနေတယ်ဆိုတဲ့အဓိပ္ပာယ်ရတယ်အမြင်မတန်ဘူးအမြင်မကျက်ပြတ်ဘူးဆိုတဲ့အဓိပ္ပာယ်ရပါတယ်နော်ပေါ်တိုင်းအာယုံကိုမလွတ်တတ်မှတ်နိုင်ဘူးအဆိုင်ဖို့ရှိရင်အမြင်တိုးတက်ဖွံ့ဖြိုးတယ်လို့ဆိုတဲ့ဖြင့်ပေါ်တိုင်းအာယုံကိုစိတ်ကနေမလား ကြောက်ကြရတဲ့ခုတွေနဲ့အဆိုင်မှုမရှိဘူးဆိုလို့ရှိရင်တော့အမြင်မတိုးတက်ဘူးအမြင်မဖွံ့ဖြိုးဘူးဆိုတဲ့အဓိပ္ပာယ်လိုလိုထွက်ပါတယ်ဒီတော့တရားလာအထောက်ကြတဲ့ပုဂ္ဂိုလ်တွေဟာထူးထူးခြားခြားအမြင်ထက်မြက်ဆွေးရှာဖို့အမြင်တမ္မာထွားကြိုက်တမ္မာဖို့နဲ့အမြင်တိုးတက်ဖွံ့ဖြိုးရလာကြတဲ့ပုဂ္ဂိုလ်တွေဆိုတော့အဲ့ဒီအစွမ်းအားရရှိရေးအတွက်ပါဠိလိုတယ်ဆိုတာကောင်းသောဘောပေါက်နားလည်ပြီးတော့ လူအားကြီးဖြည့်ပေးလို့ပါတယ်စိတ်တိုက်မလွတ်တတ်မဟုတ်လို့ရှိရင်လွတ်သွားတဲ့အခိုက်အတန့်လေးမှာပြည့်သက်စရာအာယုံနဲ့ကြုံရင်ပြည့်သက်မှုလောဘဖြစ်တတ်ပါတယ်ဒီဘုရားအထုထားတဲ့ကြည်လင်မှုလေးဟာအမှတ်လွတ်သွားတဲ့အတွက်လောဘအာယုံပေါ်မှာလောဘဖြစ်သွားတဲ့စိတ်ဟာအနေထလာတယ် ဒီအနယ်ရှိတဲ့ရေကိုညီသက်သက်လေးထားလိုက်လို့ရှိရင်အနယ်ကြီးထိုင်သွားပါတယ်အပေါ်ကကြည်တက်လာပါတယ်ဟွန်းအကြည်တက်လိုချင်လို့ရှိရင်အနယ်မထအောင်ထိမ့်ဖို့သိအရေးကြီးပါတယ်ရှုနိုင်သမျှရှုလို့စိတ်ဟာအနယ်ထိုင်သွားပြီဆိုလို့ရှိရင်ကြည်တက်လာတဲ့အခိုက်အတန့်လေးမှာနှစ်သိအာရမှုပီတိတို့ချမ်းသာမှုတို့ဒါလေးတွေအထိုက်လျောက်ဖြစ်လာတတ်ပါတယ် တိတ်ကြည့်ရင်တိတ်ကိုဖြစ်လာတတ်ပါတယ်အဲဒီခါကြလို့ရှိရင်အဲ့ဒါကိုကိုကအထူးကြီးအောင်ဝင်ပြီးတော့ตาရနှစ်သက်တတ်မယ်လို့ရှိရင်စိတ်အနေထပါတယ်ခေါ်ပါတယ်ဟွန်းချုပ်ချလိုက်တော့အနေထသွားတာငြိမ့်နေလို့ကြည်ရဲ့ရေကိုလှုပ်လိုက်လို့ရှိရင်အနေထလာတယ်လို့ဒီအပြင်ကကံကုန်အာယုံပဲတမေတ္တာပဲဖြစ်ဖြစ်အားထုတ်လို့ရရှိတဲ့ အဲကောင်းတဲ့အခြေအနေအခြေအနေကောင်းလေးပေါ်မှာပဲဖြစ်ဖြစ်ပေါ့လေအဲ့ဒါကိုက နှိမ့်တိုက်လိုက်လို့ရှိရင်ဒါစိတ်အနေထားတော့စိတ်မကြည်တော့ပြီးတော့အဲ့လိုတာယာစရာလေးတွေတွေ့လို့ရှိရင်လည်းရှိမှရတယ်မရှိမှဖယ်ရင်အဲ့ဒါတွေဆွဲနေလို့ရှိရင်စိတ်အနေထားပြီးတော့အမြင်ဟာကြည်ရွှင်တွက်လက်မှုမရှိပဲဖြစ်တတ်ပါတယ်အဲ့ဒါလေးတွေတောင်မှတာယာမှုမရှိပဲနဲ့တတ်မဲ့မှုမရှိပဲနဲ့မှတ်နိုင်ပြီဆိုလို့ရှိရင် အတိအမြင်ဟာကြီးရွှင်တွက်လက်လာတတ်ပါတယ်ကြီးတဲ့ကြီးတဲ့ရွှင်လဲရွှင်လဲတွက်လက်တွက်လက်လာတယ်အနေကင်းတဲ့ရေဟာကြီးပြီးတော့တွက်တယ်လို့ပေါ့လေစိတ်ကလေးကလည်းကြီးပြီးတော့တွက်လာတတ်ပါတယ်အဲ့ဒါဟာစိတ်ကြည်လင်မှုတတ္တတရားနဲ့ပတ်သက်တဲ့အတိပါပဲဒီတော့ရှေးရှေးကအမြင်ထက်မြဲအမြင်တမ်းမှာအမြင်တိုးတက်မှုလိုအပ်တယ်လို့အမြင်ကြည်ရွှင်တွက်လက်မှုလည်းလိုအပ်တယ်ဆိုတာအဲ့ဒါကတတ္တတရားရဲ့အကူအညီ တတ္တဆောင်ရဲ့အကူအညီပါပါလေဝရအာယုနဲ့ရှိဝတ်တဲ့စိတ်နဲ့တဲ့အောင်လို့ချိန်ရွယ်ပြီးတော့အလေးကျင့်လုပ်တဲ့အခါသိကျင်သာရလာပြီဆိုလို့ရှိရင်အာယုနဲ့မရှိနဲ့တဲ့ပြီးတော့သဘောမှလေးတွေသိပြီးတော့အမှန်တန်နုနေတဲ့အနုစရကိလေသာတွေပြတ်သွားကုန်ပုံမူပြီးတော့ဟောလေလေးနဲ့လာကုန်ဒီလပြည့်စုံတဲ့အတွက်လူလူကြီးကြီးစောစောကားကားအကျဉ်းစားကိလေသာတွေငြိမ်းဖို့ပေါ့လေအဲ့ဒါတွေဆက်ပြောစရာရှိပါတယ် သီလပြည့်စုံလို့ရှိရင်ကိုယ်နဲ့နှုတ်ရုပ်ပိုင်းဆိုင်ရာကအချိုးကျတာပိုးသေးနေတာစိတ်ကြီးစင်ကြလို့ရှိရင်စိတ်ကြီးစိတ်စင်နေတယ်လှပါနောက်နေကြမှာရုပ်တွင်လှပအဲရုပ်ကိုလည်းပြင်စိတ်လည်းပြင်ရုပ်တွင်လှပစိတ်စဉ်လှဆိုတဲ့ကောင်းစဉ်နဲ့စာပေနဲ့လက်တွေ့တစ်ခုပေါင်းစပ်ပြီးတော့ရှင်းပါမယ်ဒီနေ့ကတော့တဏှာကြီးပြည့်သွားတာဘုလို့ဒီမှာပဲရကြအောင်စို့ สาธุสาธุสาธุ